တက္ကသိုလ်ထဲမှာတော့ခွဲခြားဆက်ဆံမှုတွေကတော့ရှိသေးတယ်။ကျောင်းသားတွေဘက်ကအဲ့လောက်မဟုတ်ဘူး။စည်ရေးမာတွေနဲ့ကျောင်းအာဏာပိုင်တွေဘက်ကခွဲခြားမှုတွေလုပ်တာရှိတယ်။ဒီနိုင်ငံမှာနေရင်တော့အနာဂတ်မရှိဘူးအဲ့လိုပဲခံစားရတယ်။အနာဂတ်ကောင်းမှုဆိုနိုင်ငံခြားသွားရမှာတခြားနိုင်ငံကိုထွက်ရမှာ 2021ခုနှစ်ဖေဖော်ဝါရီလမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်နိုင်ငံရဲ့အခြေအနေနဲ့နိုင်ငံတော်ဝန်ကျယ်ပြန့်လာတဲ့တိုက်ပွဲပရိပခါတွေဟာလူငယ်တွေရဲ့ပညာသင်ယူဝင့်အပေါ်အတားအဆီးတွေဖြစ်စေခဲ့ပါတယ်။ဒါပေမဲ့ရခိုင်ပြည်နယ်ကရိုဟင်ဂျာចောင်းသားလူငယ်တွေအတွက်ကတော့မကြသေးခင်ကခရီးသွားလာခွင့်ကန့်သတ်ချက်တွေဟာပညာသင်ယူနိုင်ခွင့်အတွက်အတားအဆီးများစွာတွေကနောက်ဆုံးကြုံရတဲ့အခက်အခဲတစ်ခုဖြစ်ပါတယ်။ မင်္ဂလာပါရှင်မြန်မာနိုင်ငံတော်ဝန်ကလူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်အပတ်စဉ် podcast အစီအစဉ်ကနေကြိုဆိုပါရစေဒီအစီအစဉ်ကို Foundation Heron တဲကကူညီပံ့ပိုးပေးထားတာပါဒီတစ်ပတ်အစီအစဉ်ကိုတော့ဒို့တန်ရဲ့သတင်းတောက်တွေကဆက်လက်တင်ဆက်ပေးသွားမှာပါစောင်းမအတွင်လုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်ရှင်အဝါကူဗစ်တာတော့ အခုကပို့ပြီးတော့ခက်ခဲသွားတယ်ပြီးတော့စောင်းနေရရလည်းခက်ခဲတယ်ပြီးတော့အလုပ်လည်းမရှိဘူးကို့မှာအလုပ်ရှာပြီးလည်းလုပ်လို့မရဘူးကြောင်တက်လို့လည်းမရဘူးအခုကစစ်တွေတက်ကတူသွားဖို့ဆိုလို့ရှိရင်သွားလို့မရဘူးလမ်းကပိတ်ထားတယ်ကိုထွန်းထွန်းကစစ်တွေတက္ကသိုလ်ကစိတ်ပညာဘာသာရပ်အထူးပြုသင်ကြားနေတဲ့တက္ကသိုလ်ကျောင်းသားတူပါဒုတိယနှစ်အတန်းပြီးသွားတာကြောင့်မောင်တော်မှာရှိတဲ့သူ့စာတီရွာကနေမှပြန်နေနေတာပါအခုစာတင်နှစ်မှာတော့သူတတိယနှစ်ဆက်တက်မှာဖြစ်ပေမဲ့ တက္ကသိုလ်ရှိရာကိုသူပြန်မသွားနိုင်သေးပါဘူး။ဘာကြောင့်လဲဆိုတော့အခုရခိုင်ပြည်မှာမြန်မာစစ်တပ်နဲ့ရခိုင်တပ်တော်တို့ကြားတိုက်ပွဲတွေနဲ့တကြောပြန်စစ်မီးတောင်းနေရကြောင်းပါ။စစ်ကောင်စီဘက်ကရခိုင်ပြည်နယ်တွင်ကုန်းလန်းရေလန်းကလမ်းပန်းဆက်သွယ်ရေးတွေကိုလည်းပိတ်ဆို့ကန့်သတ်ထားပါတယ်။ရခိုင်မှာအခုလိုကြောင်မတက်နိုင်တဲ့အခြေအနေကြုံနေရတာကကိုထွန်းထွန်းတယောက်ထဲတော့မဟုတ်ပါဘူး။ကိုထွန်းထွန်းကရင်းဂျာလူမျိုးဖြစ်ပါတယ်။ သူ့အတွက်တော့အရင်ကတည်းကလည်းကြောင်းတက်နိုင်မှုအတွက်အတားဆီးများစွာကိုသူဖျက်ကျော်ခဲ့ရပြီးပါပြီ။လွန်ခဲ့တဲ့10နှစ်ကရွန်ဂျာကျောင်းသားတွေကိုအခြားကျောင်းသားတွေနဲ့အတူတက္ကသိုလ်အတူတက်ခွင့်ပိတ်ပင်ထားခဲ့ပါတယ်။2012ခုနှစ်ရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့လူမျိုးရေးပဋိပက္ခတွေအပြီးမှာရွန်ဂျာတသိန်းကျော်ကိုဒုက္ခသည်စခန်းတွေမှာနေရာချထားခဲ့ပြီးသူတို့ရဲ့အခွင့်အရေးတွေနဲ့လွတ်လပ်စွာသွားလာခွင့်တွေကိုလည်းတင်းတင်းကြပ်ကြပ်ကန့်သတ်ထားခဲ့ပါတယ်။ ဆယ်စုနှစ်တစ်ခုကြာပြီးနောက်2022ခုနှစ်မှာကျောင်းပြန်တက်ခွင့်ပေးခဲ့ရမှာတော့စစ်တွေတက္ကသိုလ်မှာကျောင်းတက်ခွင့်ပြန်ရတဲ့ပထမဆုံးရိုဟင်ဂျာကျောင်းသားတွေထဲမှာကိုထွန်းထွန်းလည်းပါဝင်ခဲ့ပါတယ်။ဒါ့အပြင်သူ့မိသားစုထဲမှာလည်းပထမဆုံးတက္ကသိုလ်တက်နိုင်တဲ့သူဖြစ်ပြီးသူ့ထက်ကြီးတဲ့အခြားမောင်နှမမွေးချင်း၃ယောက်ကတော့တက္ကသိုလ်တက်ခွင့်မရခဲ့ပါဘူး။ကျောင်းတက်ခွင့်ရခဲ့ပေမဲ့အခက်အခဲနဲ့အတားအဆီးတွေကတော့ရှိနေသေးပါ။ကျောင်းကရတက်ခွင့်ရတာကတိုင်းကျော်တယ်။ဒီကကျောင်းမှာ ကျောင်းတက်ရတာပြောတယ်ဒါပေမဲ့ကျုံရတာတချို့ကြောင့်ပဲစိတ်ကျဉ်ကျက်တာလောလောလတ်လတ်တော့မခံစားရဘူးဘာလို့လဲဆိုတော့ကျွန်တော်တို့မှအဆောင်လဲနေလို့မရဘူးစစ်တွေမျိုးဟာသွားချင်းတို့လို့သွားလို့မရဘူးကြောင်ပြအောင်တက်ဖို့စိတ်ကူးရှိတယ်ဒါပေမဲ့မိဘတွေကထောက်ပံ့နိုင်မလားဆိုတာတော့စိတ်ထဲမှာစိုးရိမ်နေလေသမားတွေဖြစ်ကြတဲ့သူမိဘတွေကတော့ကိုထွန်းထွန်းကိုတက္ကသိုလ်ထားနိုင်မှုစူးစမ်းရုံးကန်ပြီးပံ့ပိုးကြပါတယ်ဒါပေမဲ့အခုတော့တကြောပြန်ဖြစ်လာတဲ့တိုက်ပွဲပရိပခါတွေကြောင့် စာဝတ်နေရေးကြက်တဲမှုမလုံခြုံမှုတွေနဲ့တားမြစ်ကန့်သက်ချက်တွေတိုးလာတာကိုလည်းကြုံတွေ့လာကြရပါတယ်။ကြောင်းတက်တဲ့လစဉ်ကုန်ကြစည်ကရင်ဂျာကျောင်းသားအများစုအတွက်အနည်းဆုံး၄သိန်းဝန်းကျင်ရှိနေပါတယ်။ဈေးဆက်ကတက်တာပြီးတလောက်မြန်မာငွေ2000ဝန်းကျင်လောက်သာပေးရတဲ့စစ်တွေတက္ကသိုလ်အဆောင်တွေမှာလည်းရင်ဂျာကျောင်းသားတွေကိုနေခွင့်မပြုပါဘူး။ဒါကြောင့်ကျောင်းသားဝန်းကျင်ကအိမ်တွေအဆောင်တွေမှာကျောင်းသားတွေစူပေါင်းငှားနေကြပြီးဈေးဆက်ကကအနည်းဆုံး2ဆလောက်ပိုကုန်ကြရပါတယ်။ ကိုမင်းမင်းကကိုထွန်းထွန်းနဲ့တနေ့တည်းအတန်းတူတက်ရောက်နေတဲ့စစ်တွေတက္ကသိုလ်ကနောက်ထပ်ရိုဝင်ဂျာចောင်းသားတို့ပါလေယာလောက်ကင်ကြတဲ့သူမိဘတွေပေါ့သူចောင်းစိတ်တက်တာစီဖို့ចောင်းဆောင်တွေမှာနေခွင့်ရမလားဆိုပြီးကိုမင်းမင်းလည်းစူးစမ်းကြည့်ခဲ့ဘူးပါတယ်ဒါပေမဲ့သူနေခွင့်မရပါဘူးကျွန်တော်ကចောင်းသားတွေအားလုံးဝမ်းအဲတောင်းပြီးတော့ကျောင်းဆရာဆရာမတွေကိုပြောကြတယ်ဒါပေမဲ့ကျွန်တော်ကိုနေခွင့်မပေးပါဘူးသူကဘယ်လိုပြောလဲ Appunto kuma lumyo mutulu daga janda gine a yango janda gine a tudu ne gwanke ye ne de kujya me da kungu ki tuwa ye changwa gwanke ga kya me era jan tulo ne gwan pelo miya wu elo kujya ဒါပေမဲ့2022ခုနှစ်မှာចောင်းပြန်တက်ခွင့်ပေးပြီးကလေးကမတူညီတဲ့လူမျိုးစုចောင်းသားတွေကြားမပြေလည်မှုတွေနဲ့ပြိပခါတွေမရှိကြဘူးဆိုတာကိုသိသိသာသာမြင်နိုင်ပါတယ်။ ရခိုင်ပြည်ចောင်းသားသမဂ္ဂကရခိုင်ចောင်းသားတဦးဖြစ်သူကိုဦးတန်းနိုင်ကတော့ចောင်းပြန်တက်ခွင့်ပေးတဲ့ပေါ်အပြည့်အဝထောက်ခံတယ်လို့ဆိုပါတယ်။ဒါပေမဲ့ចောင်းတာဝန်ရှိသူတချို့ရဲ့ပြုမှုဆက်ဆံမှုတွေနဲ့ပတ်သက်လို့တော့သူ့အမြင်ကိုအခုလိုပြောပါတယ်။ဟောသူတို့အနေနဲ့ကတော့ဒီရခိုင်ပြည်မှာရှိတဲ့ပေါ်တော့ဒီမွတ်စလင်တွေကိုတကယ်ရှုံးနေထားတယ်လို့ပဲကျွန်တော်တို့အနေနဲ့သုံးသပ်တယ်။ဘာလဲဆိုတော့လက်ရှိဒီနိုင်ငံ၌ကဆိုရင်ပေါ်တော့နိုင်ငံ နှစ်နိုင်လောက်ကဆိုရင်ဒီမွတ်စလင်တွေကိုကြောက်တဲ့ခွင့်ပေးရရှိရပေါ့နော်ဆိုတော့ကျွန်တော်တို့အနေနဲ့လည်းသူတို့နဲ့အများကြီးပူးပေါင်းဆောင်ရွက်ပြီးတော့အလုပ်လုပ်ခဲ့တာရှိတယ်။ဒါတော့ဒီလက်ရှိခိုင်မှာရှိတဲ့ဒီမွတ်စလင်တွေကြောက်တက်ခွင့်ရရှိဖို့ပေါ့နော်။ဆိုတော့ကျွန်တော်တို့အနေနဲ့အများကြီးပူးပေါင်းလုပ်ဆောင်ခဲ့တာရှိတယ်။ဒါနဲ့ပတ်သက်လို့ဒိုးတန်အနေနဲ့စစ်တွေတက္ကသိုလ်ကတက်ဆိုင်တဲ့တာဝန်ရှိသူစီကမှတ်ချက်တစုံတရာမရသေးပါဘူး။ဒါပေမဲ့ရိုဟင်ဂျာចောင်းသားအရေးလှုပ်ရှားသူចောင်းသားကိုဖြူကတော့ ကျောင်းတာဝန်ရှိသူတွေဘက်ကလှုပ်ဆောင်တဲ့ကျောင်းတွင်းခွဲခြားမှုလုပ်ရအများပြားကိုကြားသိရတာတွေရှိနေပါတယ်။လုံခြုံရေးအခြေအနေကြောင့်ကိုပြိုးရဲ့အတန်ကိုအတန်အစားထိုးဖတ်သွားမှာဖြစ်ပါတယ်။တက္ကသိုလ်ထဲမှာတော့ခွဲခြားဆက်ဆံမှုတွေကတော့ရှိသေးတယ်။ကျောင်းသားတွေဘက်ကအဲ့လောက်မဟုတ်ဘူး။စည်ရေးမတွေနဲ့ကျောင်းအာဏာပိုင်တွေဘက်ကခွဲခြားမှုတွေလုပ်တာရှိတယ်။ဥပမာရိုဟင်ဂျာကျောင်းသားတယောက်ကကျောင်းသားရေးရဌာနကိုသွားရဆိုမလုပ်ပေးတာမျိုးတွေအချိန်ဆွဲတာမျိုးတွေမတိဟန်ဆောင်တာမျိုးတွေရှိတယ်။ပြီးရင်ရိုဟင်ဂျာတွေကို ကျောင်းမှာရှိတဲ့အဆောင်တွေမှာအခုထိနေခွင့်မပေးတာမျိုးရှိတယ်။ပြီးတော့တက္ကသိုလ်ကပေးတဲ့ငွေကြေးထောက်ပံ့တဲ့ scholarship တွေကိုမပေးဘူး။ဒါအပြင်ရိုဟင်ဂျာကျောင်းသားတွေရဲ့လွတ်လပ်စွာပညာသင်ကြားခွင့်လည်းတန်းတူရရှိဖို့ဝေးနေသေးတဲ့အခြေအနေလို့ကိုဖြိုးကထောက်ပြပါတယ်။ရခိုင်မှာတက္ကသိုလ်ကောလိပ်ခုနှစ်ခုရှိပြီးအဲ့ထဲမှာရိုဟင်ဂျာကျောင်းသားတွေဟာစစ်တွေတက္ကသိုလ်ကိုသာတက်ရောက်ခွင့်ရကြတာဖြစ်ပါတယ်။ကျောင်းရွေးချယ်ရမှာလည်းနီးပညာတက္ကသိုလ်ကွန်ပျူတာတက္ကသိုလ်တို့လိုအသက်မူဝမ်းကျောင်းတက္ကသိုလ်ကောလိပ်တွေတက်ရောက်ခွင့်မရသလို ဥပဒေဘာသာရဲ့သင်ခွင့်မရတာလို့ဘာသာရဲ့ရွေးချယ်ခွင့်တွေလည်းကန့်သက်ခံထားရဆဲပါ။ကျောင်းပြီးတဲ့အခါအစစ်မြစ်မာစတာတန်းတွေလည်းတက်ရောက်ခွင့်မရှိပါဘူး။တက်ရောက်ခွင့်ရတဲ့ဘာသာရက်တွေကိုသာရှောက်ထားတာတောင်တက်ချင်တဲ့ဘာသာရက်ထက်တက်ဖို့ကြလာတဲ့ဘာသာရက်တွေကိုသာတက်ရောက်ရတာမျိုးရှိတယ်လို့ကျောင်းသားတွေကဒို့အတန်ကိုပြောပါတယ်။ရင်ဂျာတွေဟာခရီးသွားလာခွင့်ကန့်သတ်ချက်တွေနဲ့ အများစုဟာနိုင်ငံသားမှတ်ပုံတင်ကံမရှိတာတွေကြောင့်အခက်အခဲနဲ့စိန်ခေါ်မှုတွေကိုရင်ဆိုင်နေကြရဆဲပါရှိခဲ့ပြီးသားနိုင်ငံသားမှတ်ပုံတင်ကတ်တွေကိုလည်းအရင်အစိုးရအဆက်ဆက်ကရိုဟင်ဂျာတွေစီကနေပြန်လည်ရုပ်သိမ်းခဲ့တာကြောင့်အခုချိန်မှာအများစုဟာနိုင်ငံသားအဖြစ်အတိမတ်မပြုသေးတဲ့နိုင်ငံသားစစ်ဆေးခံယူမဲ့သူရဲ့တက်သေးခံကပ်ပြားဆိုတာကိုသာကင်ဆောင်ခွင့်ရကြပါတယ်။ဒါတွေကြောင့်ကိုထွန်းထွန်းနဲ့ကိုမင်းမင်းတို့လိုနေဝေးကလာတဲ့ရိုဟင်ဂျာចောင်းသားတွေအတွက်ចောင်းလာတက်ခွင့်ရဖို့ခရီးသွားလာခွင့်ခွင့်ပြုချက်တစ်ခုလိုအပ်ပါတယ်။ ဒါကအစိုးရရန်တရားရဲ့မကောင်းတဲ့အချက်တစ်ခုထဲမှာပါဝင်ပါတယ်။ရိုဟင်ဂျာတွေဟာခရီးသွားလာခွင့်ပုံစံလေးဖောင်နဲ့အတူလျှောက်ထားသူရဲ့ MBC ကပ်ပြားအိမ်အောင်စုစီရင်ထောက်ခံမဲ့သူတွေနဲ့သက်ဆိုင်ရာရက်ွက်အုပ်ချုပ်ရေးမှုထောက်ခံချက်မြို့နယ်ထွေထွေအုပ်ချုပ်ရေးဦးစီးဌာနထောက်ခံချက်ရဲစခန်းထောက်ခံချက်တွေအပါအဝင်အ ਨੇ ဆုံးအထောက်အထား12ခုတင်ပြဖို့လိုအပ်ပါတယ်။လာဝကရုံကနေထုတ်ပေးတဲ့ရရှိလာတဲ့ခကြီးသွားလာခွင့်အထောက်အထားကိုလည်းကြောင်းတက်နေစဉ်ကာလအတွင်းလာစဉ်တက်တန်းတိုးကြရပါတယ်။ ကျောင်းတက်တဲ့ကာလပြီးတာနဲ့အာဏာပိုင်တွေကပုံစံလေးကိုတက်တန်းထပ်မတိုးပေးတာကြောင့်ကျောင်းသားတွေကသူတို့နေရက်ကိုပြန်လာကြရပါတယ်။ခွင့်ပြုချက်ရဖို့အတွက်ငွေကြေးကုန်ကျစရိတ်တွေရှိပြီးအဲ့ဒီထဲမှာတရားဝင်သတ်မှတ်တဲ့ငွေကြေးအပြင်အာဏာပိုင်တွေကိုပတ်စံပေးရတာမျိုးတွေလည်းပါဝင်ပါတယ်။ကျောင်းသားတွေအတွက် professional diploma သင်တန်းတွေတက်ဖို့နဲ့အသက်မွေးဝမ်းကျောင်းဘာသာရပ်တွေကိုသင်ယူခွင့်ရဖို့ကနိုင်ငံသားဖြစ်ဖို့နဲ့မှတ်ပုံတင်ကတ်ရှိဖို့လိုပါတယ်။ ကိုထွန်းထွန်းလိုအပြင်သင်တန်းတွေမှာသူစိတ်ဝင်စားတဲ့တခြားဘာသာရပ်တွေကိုထပ်ပြီးလေ့လာခြင်းတဲ့သူအတွက်တော့ဒီကန့်သက်ချက်တွေနဲ့တားဆီးထားပါတယ်။ဟုတ်ကျွန်တော်ကအခုအဒီရတက်စီလာတော့ဒီရင်ကမှဒီပလိုမာမီမီပါရင်ကမှကျွန်တော်အဓိကတက်ချင်တာရန်ကုန်မှာသွားပြီးတော့ဒီပလိုမာသင်တန်းမျိုးတက်ချင်တာကွန်ပျူတာဆိုင်ရာသင်တန်းအင်္ဂလိပ်စာသင်တန်းမျိုးတက်ချင်တာတက်ချင်တာမှတ်ပုံတင်ရှိရင်သွားလို့ရတယ်အခုကမှတ်ပုံတင်မရှိလို့သွားလို့မရဘူးအင်္ဂလိပ်စကားပြောတတ်ချင်တယ် ရိုဟင်ဂျာအရေးတက်ကြွလှုပ်ရှားသူကိုနေစန်းလွင်ကတော့အစိုးရအဆက်ဆက်မှာရိုဟင်ဂျာတွေရဲ့လူလက်စွာပညာသင်ကြားခွင့်ကိုဖိနှိပ်မှုတွေကလူမျိုးတုံးတက်ဖြတ်မှုရဲ့တစ်စိတ်တစ်ပိုင်းဖြစ်တယ်လို့ပြောပါတယ်။တော့ဒီလူမျိုးဒီ community တစ်ခုလုံးပျက်စီးဖို့အတွက်ကပညာရေးကအမတန်အရေးကြီးတယ်။ဒီလူမျိုးမှာပညာတတ်တဲ့သူတွေဒီလူမျိုးကိုဘလို့မှဖျက်ဆီးလို့ရမှာမဟုတ်ဘူး။ဘာကြောင့်လဲဆိုတော့ဒီပညာတတ်တိုင်ဝိုင်းကဒီလူတွေရှင်တန်ဖို့ရဖို့အတွက်ဖက်ပေါက်တွေရှာတယ် အဓိကဒီပညာရေးကိုပိတ်ဆို့လိုက်မယ်ဆိုရင်ပညာမဲတွေဖြစ်သွားမယ်ဆိုလို့ရှိရင်ဒီလူမျိုးကိုဖျက်ဆီးဖို့ပို့ပြီးတော့လွယ်ကူမယ်ဆိုတော့ရည်ရွယ်ချက်နဲ့ဒီပညာရေးကိုကန့်သက်ခဲ့တယ်။ဆိုတော့ဒါကအဲ့ပညာရေးကိုဒီလိုကန့်သက်လိုက်တာကဒါလူမျိုးတုံးတက်ဖြတ်မှုရဲ့စိတ်ပိုင်းတစ်ခု။ဒါကြောင့်ရိုဟင်ဂျာចောင်းသားတွေဟာတက္ကသိုလ်တက်နိုင်မှုသူတို့ရဲ့နိုင်ငံသားပြဿနာနဲ့ဆက်ဆက်နေတဲ့ခရီးသွားလာခွင့်အခက်အခဲတွေအပြင်တကြောပြန်ဖြစ်ပွားနေတဲ့တိုက်ပွဲပဋိပက္ခတွေ ပညာသင်ယူခွင့်အခွင့်အလမ်းတွေကန့်သက်ခံထားတာတွေနဲ့များပြားတဲ့ကျောင်းစည်းကုန်ကြမှုစတာတွေကိုရင်ဆိုင်ကြရပါတယ်။ဒီလိုအခြေအနေတွေကြားမှာကျောင်းသားအများစုမျှော်လင့်ချက်မရှိဘဲစိတ်သက်ကြလာကြတာမဆန်းပါဘူး။တို့တန်တဲ့စကားပြောခဲ့ရတဲ့တက်ကြွလှုပ်ရှားသူတွေရဲ့အဆိုအရ2022ခုနှစ်ကျောင်းပြန်တက်ခွင့်ရပြီးကလေးကစစ်တွေတက္ကသိုလ်မှာကျောင်းတက်တဲ့ရင်းကြကျောင်းသား230ဝန်းကျင်ရှိတယ်လို့ဆိုပါတယ်။ဒါပေမဲ့အဲ့ဒီထဲကမနေ့ကပညာသင်နှစ်မှာအကြောင်းထွက်သွားတာကအနည်းဆုံး30ရာခိုင်နှုန်းလောက်ရှိပါတယ် ဒါအပြင်ကျောင်းသား60ရာခိုင်နှုန်းလောက်ကလည်းကျောင်းတက်ဖို့အတွက်ရုန်းကန်နေကြရတယ်လို့ဆိုပါတယ်။ကျောင်းဆက်တက်နေကြတဲ့ကျောင်းသားတွေမှာလည်းကျောင်းပြီးတဲ့အခါအလုပ်တစ်ခုရဖို့အခွင့်အလမ်းနေတာကြောင့်ကျောင်းပြီးပြီးဘွဲယူကြဖို့အတွက်မျှော်လင့်ချက်မဲ့တာမျိုးတွေခံစားနေကြရတယ်လို့ရွင်ကြကျောင်းသားရေးလှုပ်ရှားသူကျောင်းသားကိုဖြိုးကဆိုပါတယ်။ကျောင်းပြီးတော့ဒီအလုပ်လုပ်မယ်ဆိုတဲ့အဖြေမျိုးရိုဝင်ကြတွေမှာမရှိဘူး။မရှိဘူးဆိုတာကျောင်းပြီးတယ်ကျောင်းပြီးတော့အစိုးရဝန်ထမ်းကုမ္ပဏီတွေမှာတာဝန်ထမ်းဆောင်မယ်ဆိုတဲ့အခွင့်အရေးမျိုးရိုဝင်ကြတွေမှာမရှိဘူး။ ဘာပဲရှိလဲဆိုတော့ကိုနဲ့အဆင်ပြေတာကိုလုပ်လိုက်မယ်ဆိုတာမျိုးကြောင်းပြီးပြီးမပြီးပြီးပေါ့မိဘတွေကဘာလုပ်လဲအဲ့ဒါပဲဆက်လုပ်လိုက်မယ်ဒါမှမဟုတ်ကိုကရရင်ရသလိုလုပ်မယ်ဆိုတာမျိုးအဲ့လိုမျိုးပဲများပါတယ်ရိုဝင်ဂျာတွေမှာငါကပညာတတ်တယ်ဆိုငါဒါလုပ်လို့ရမယ်ဆိုတဲ့မျှော်လင့်ချက်မျိုးမရှိဘူးကျောင်းသားကိုမင်းမင်းကတော့သူလှုပ်ချင်တဲ့အလုပ်ကသူ့အတွက်မဖြစ်နိုင်ဘူးဆိုတာကိုသိနေပါတယ်ကျွန်တော်ကတကယ်တော့လှုပ်ချင်တာကအကျွေးဆရာလှုပ်ချင်တယ် ဒါပေမဲ့ကျွန်တော်တို့ရိုဟင်ဂျာတွေကိုအစိုးရဆရာလုပ်ခွင့်မပေးပါဘူးအလုပ်ကောင်းကောင်းလည်းလုပ်လုပ်ခွင့်မပေးပါဘူးသူကအဲ့ဒါကြောင့်ကျွန်တော်တို့ကန်ကန်ချာမမအဲ့ဒါပဲရှိတာကျွန်တော်တို့ရိုဟင်ဂျာတွေကန်ချာမပဲအဲ့ဒါရှိတာလို့စိတ်ထဲမှာထားလိုက်ပါတယ်ကိုထွန်းတို့အတွက်တော့မြန်မာနိုင်ငံမှာနေရတာကသူ့အတွက်အနာဂတ်မဲနေတာကြောင့်နိုင်ငံရခြားထွက်ခွာပြီးဘဝသစ်စနိုင်မှုမျှော်လင့်နေပါတယ်။ နိုင်ငံခြားလာလာလို့ပြောလို့ရှိရင်ကျွန်တော်တို့ဒီနိုင်ငံခြားသွားလို့ရတယ်ဆိုစီးပွားရေးတစ်ခုလုပ်မယ်သွားလို့မရဘူးဆိုရင်ရွာမှာပဲစာပြစာမယ်ဒီနိုင်ငံမှာနေရင်တော့အနာဂတ်မရှိဘူးအဲ့လိုပဲခံစားရတယ်အနာဂတ်ကောင်းမှုဆိုနိုင်ငံခြားသွားရမှာတခြားနိုင်ငံကိုထွက်ရမှာတို့အတန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။ နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်ကြံပေးတာတွေကိုလည်းကြိုဆိုပါရစေ။ဒီအစီအစဉ်ကိုအလူရှင်တွေရဲ့ကူညီမှုနဲ့ Foundation Heron တဲကပံ့ပိုးပေးထားတာပါ။ဒို့တန်အတန်လွင့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒို့တန်ရဲ့ Facebook စာမျက်နှာ SoundCloud, YouTube, iTunes, Spotify နဲ့ Google Podcast တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ရေဒီယိုအစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီတွင်းနဲ့တနင်္ဂနွေနေ့မနက်6:00နာရီကနေ9:00နာရီတွင်းမှာလည်းနိုင်စင်နိုင်ပါတယ်။နောက်တစ်ပတ်မှာထုတ်လွှင့်မယ်ဒို့အတန် podcast ကိုလည်းစောင့်မျှော်နိုင်စင်ပေးကြပါအောင်ရှင်။ discrimination still exists in the university comes from the clerks and university authorities rather than from the students. If I live in this country, I don't see a future for myself. I have to go abroad. I have to go to another country to have a good future. The political situation since the military coup in February 2021 and the conflict which followed has disrupted the education of many young people. But in Rakhine State, Recent travel restrictions are just the latest of many barriers to education access for young Rohingya students. Hello and welcome to Do Athan, a weekly podcast about human rights stories from Myanmar. It's brought to you by Fondation Hirondelle. This episode is produced by a Frontier Myanmar journalist. Names and voices may have been changed to protect contributors. Now it's more difficult. Living is difficult. I don't have a job. I can't find a job. I can't go to Sitwe University now. The roads are blocked. Gotuntun is studying psychology at Sitwe University. At the end of his second year, he went back to his hometown, Mangdor. Now he can't get back to university to resume his final year because fighting between the Myanmar military and the Arakan army has resumed in Rakhine State. The military regime has imposed restrictions on travel by road or waterways. Gotuntun is not the only student facing this situation in Rakhine State, but he has had to clear so many obstacles just to attend university in the first place. Gotuntun is from the Rohingya ethnic minority. And for 10 years, Rohingya were banned from attending universities along with other students. This followed the sectarian violence in Rakhine State in 2012, after which over 100,000 Rohingya were placed in camps and their rights and movements severely restricted. When the ban was lifted in 2022, Gotuntun was in the first group of Rohingya freshmen at Sitwe University and he is the first of his siblings to attend university. His three older siblings had no chance. But there are still difficulties and restrictions. I'm so happy going to university, but I've been stressed by some of the things I've experienced. I don't feel I am free because we are not allowed to stay in dorms, and we cannot move around Sitwe as we like. I want to complete my university studies, but I also don't know if my parents can afford it. His parents are farmers who are working hard to put Gotuntun through university. They now face increased insecurity and restrictions because of the renewed conflict. Attending university costs most students at least 400,000 chat a month, or about 190 US dollars but Rohingya students are not allowed to live in the cheap university dorms, which cost about 20,000 chat per month. Instead, they have to share private accommodation and pay at least double that price. Gominmin is another Rohingya student at Sitwe University in the same year as Gotuntun. He has asked for permission to live in these dorms to reduce the cost to his parents, also farmers, but with no luck. We uh, talked to the teachers, but they refused to grant permission. Their reasoning was based on the possibility of conflict between Rakhine and Rohingya students if we shared the same dorm, because we're racially different. The teachers told us that such clashes could tarnish the university's reputation and that's why they denied us accommodation in the dorms. Apparently, there have been no clashes or tensions between different students since Rohingya were readmitted in 2022. In fact, Go Uthan Than from the Rakhine Student Union said they fully supported the readmission. He's not happy with the attitude of university authorities. It is intentional discrimination against Muslims in Rakhine. Muslims were allowed to attend university two years ago. We worked together with them to get the permission for Muslims in Rakhine State to attend university. Doathan has been unable to get a comment from the relevant authorities at Sitwe University but a Rohingya activist, Gopyo, has heard of many examples of discrimination from officials. Discrimination still exists in the university. It comes from the clerks and university authorities rather than from the students. When Rohingya students approach the student affairs department, the staff ignore or dismiss them or delay their requests. They're still not allowed to stay in student dorms and they're also excluded from financial scholarships provided by the university. Gopyo pointed out that Rohingya are still far from having equal rights to further education. Out of seven universities and colleges in Rakhine State, they're only allowed to study at Sitwe University. They are barred from attending technological universities, computer colleges, or from studying law. They can't do a master's degree. They can't even choose which subjects they want to study. These are assigned to them. Rohingya people also still face extra challenges because of travel restrictions and the fact that many of them do not have national registration cards. These national IDs have been retracted from Rohingya by successive Myanmar governments, leaving most people with national verification cards that identify them as non citizens. This means Rohingya students from rural areas like Gotonton and Gominmin need a special permit just to be allowed to travel to university. And that involves a nightmare of bureaucracy people have to fill in Form 4 and collect at least 12 bits of documentation, including personal ID and family records, two referees, and letters of recommendation from a ward administrator, the Township General Administration Department, and the local police station. If they do manage to get a travel permit at the immigration office, they then have to extend this every month. Once they finish the university year, no more extensions are allowed and they have to return home. And of course, all of this costs money, both official fees and bribes that might be required. The NRC card is also required for certain professional degrees or vocational courses, which limits Gotuntun, who wants to study other subjects at external training centres. I want to go to Yangon and take a computer course or English diploma. If I have a national registration card, I can attend, but I don't have an NRC. Goné Sanwin, a Rohingya activist, said that the restriction by successive governments of Rohingyas' right to education is considered a part of genocide. တော့ဒီလူမျိုးဒီ community Education is essential for a community not to fall apart. As long as people are educated, you can never destroy them. Because educated people can help find more ways for the community to survive. When they restrict our right to education, they are trying to destroy our people. Restriction on education is a component of genocide. So, Rohingya students face travel challenges related to their ID status, as well as the renewed conflict, restricted access to further education options, and higher expenses if they get to university. It's no wonder that many are becoming discouraged. The activists we spoke to said around 230 Rohingya students have enrolled at Sikwa University since the ban on attendance was dropped in 2022. But they say that in the last academic year, at least 30% of Rohingya students dropped out, and about 90% of the students are apparently finding it very difficult to continue. Gopio said some students are also demotivated because, even with a degree, they're restricted in their job opportunities. Rohingya students usually don't have an answer about which jobs they want after university. That's because they don't have the same opportunities to work as civil servants or work for a company after finishing university. They'll just have to take any suitable job, whether they finish school or not. They might continue in their parents' job, or they just have to take whatever job is available. Gominmin knows the job that he wants is not available to him. I really want to become a government school teacher, but the government doesn't allow Rohingya to become teachers. They don't allow us to do decent jobs. I just think it's our fate. And Gotuntun can't see a future for himself in Myanmar, so he's hoping to go overseas. If I could go abroad, I could make money. If not, I will teach in my village. If I live in this country, I don't see a future for myself. I have to go abroad. I have to go to another country to have a good future. Thanks for listening to this edition of Doathan. We'd welcome your feedback on social media. This project on human rights reporting is supported by Fondation Hirondelle with the help of our donors. You can listen to our podcast via the Dotathan Facebook page. They can also be found on SoundCloud, YouTube, iTunes, and Spotify. You can also listen every Saturday night from 9 to 10 pm and Sunday morning from 6 to 7 am on Voice of America Radio. Please tune in again next week.